အခန်းကြီး32အငယ်1မှ15ရုဘင်အမျိုးသားနှင့်ဂတ်အမျိုးသားတို့သည် အလွန်များပြားသော တရိษံတို့နှင့်ကြွယ်ဝသည်ဖြစ်၍ရာဇာပြည်ဂိလပြည်တို့၌တရိษံကျက်စားเสียဖို့ကောင်းသည်ကိုမြင်ကြလျင် မောရှေနှင့်ယေဘုဟိအေလာဇာအဆရှိသောပရိသတ်တို့တွင်မင်းများတို့ထံသို့လာ၍အတယုတ်ဒီဘုံရာဇာနိမရ ဟေရှဘုန်ဧလာလေရှေဘန်နေဘောဘောနာဒီဟုသောဣဒရေလပရိသတ်ရှိမှသာရဖျားလှုပ်ကြံတော်မူသောဤပြည်သည်တရိษံနှင့်တော်လျောပါ၏ကိုရောကျွန်တို့၌လည်းတရိษံများပြားပါ၏တို့ဖြစ်၍ကျွန်တော်တို့သည်ရှေ့တော်၌မျက်နာရလျင်ဤပြည်ကိုကိုရောကျွန်တို့အားအပိုင်ပေးတော်မူပါကျွန်တော်တို့ကိုယော်ဒန်မြစ်တစ်ဖက်သို့ ပို့ဆောင်တော်မမူပါနှင့်ဟုလျှောက်ကြ၏မောရှေကလည်းတင်တို့သည်ဤအရ၌နေရ၍တင်တို့ညီကိုများတို့သည်စစ်တိုက်တွားရမည်လောသာဝရဖျံပေးတော်မူသောပြည်သို့ဣဒရေလအမျိုးသားတို့သည် မကူးမတွားမီအကြောင်းသူတို့စိတ်ကိုအဘဲကြောင့်ဖျက်ကြသနည်းပြည်တော်ကိုကြည့်ရှုစေခြင်းဟံတင်တို့အဖတို့ကိုကာဒီရှဗာနအရက်ကငါစေလွတ်သောအခါထိုတို့ပြုကြ၏ အေရှကောလချောင်းသို့သွား၍ပြည်တော်ကိုကြည်မြင်ပြီးမှသာရဖျားပေးတော်မူသောပြည်သို့ဣဒေလအမျိုးသားတို့သည်မတော်မီအကြောင်း သူတို့စိတ်ကိုဖျက်ကြ၏ထိုအခါသာရဖျားသည် အမျက်တော်ထွက်လျက်အကယ်စင်စစ်အာဗြဟံဣဆက်ယာကုပ်တို့အားငါချိန်ဆို၍ပေးသောပြည်ကိုအဲဂုတ်တို့ပြည်မှ ထွက်လာသောသူတို့တွင်ကေနက်အမျိုးရေဖုန်နာဤသား ကာလက်နှင့်နုံဤသားယောရှုမှတပါအဘယ်သူမျှငတ်နောက်သို့လုံးလုံးမလိုက်သောကြောင့်အသက်20လွန်သောသူတစုံတယောက်မျှမမြင်ရထိုသူနှစ်ယောက်သာသာရဖျားနောက်သို့လုံးလုံးလိုက်ကြပြီဟုကျိန်ဆိုတော်မူ၏ထိုတို့သာရဖျား ရှေ့တော်၌သိုးသောအမှုကိုပြုသောလူအပေါင်းတို့သည်မပြည့်စည်မီတိုင်အောင်ဒါရဖျားသည်ဣဒေလအမျိုးသားတို့ကို အမျက်ထွက်၍အနှစ်40ပတ်လုံး တော၌လှည့်လည်စေတော်မူ၏။ယခုမူကား၊ထာဝရဘုရားသည်ဣသရေလအမျိုးသားတို့ကိုသာ၍ပြင်းစွာအမျက်တော်ထွက်စေမည်အကြောင်း၊သာ၍ဆိုးသောသူတည်းဟူသော၊သင်တို့သည်သင်တို့အဘများကိုယ်စားပေါ်ထကြပြီတကား။သင်တို့သည် နောက်တော်သို့မလိုက်ဘဲလွှဲသွားကြလျှင်၊တဖန်ဣသရေလအမျိုးသားတို့ကို တော၌စွန့်ပစ်တော်မူသဖြင့်၊သင်တို့သည်ဤလူမျိုးအပေါင်းကို ဖျက်ဆီးကြလိမ့်မည်ဟုဂဒ်အမျိုးသား၊ရုဗင်အမျိုးသားတို့အားပြန်ပြော၏။16ထိုသူတို့သည်အနီးအပါးသို့ချဉ်းကပ်၍၊ကျွန်တော်တို့သည် ကျွန်တော်တို့တိရစ္ဆာန်များအဘို့ဤအရပ်၌သိုးခြံတို့ကို၎င်း၊ကျွန်တော်တို့သူငယ်များအဘို့မြို့တို့ကို၎င်းတည်ပါမည်။သို့ရာတွင်ဣသရေလအမျိုးသားတို့ကို သူတို့နေရာအရပ်သို့ မပို့မဆောင်မီတိုင်အောင်ကျွန်တော်တို့သည်လက်နှင့်ကင်လျက်သူတို့ရှေ့မှသွားပါမည်။ဤပြည်၌ကျန်ကြွင်းသေးသောလူတို့ကြောင့်ကျွန်တော်တို့အဘို့သူငယ်များသည်ခိုင်ခံ့သောမြို့၌နေရပါမည်။ဣသရေလအမျိုးသားအပေါင်းတို့သည်အမွေခံရသောမြေကို မဝင်စားမှီတိုင်အောင်ကျွန်တော်တို့သည်ကိုယ်အိမ်သို့မပြန်မလာပါ။ကျွန်တော်တို့သည်ယော်ဒန်မြစ်တဘက်၌သူတို့နှင့်အတူ အမွေကို မတောင်းမခံပါကျွန်တော်တို့အမွေခံရမည်သည်ယော်ဒန်မြစ်အရှိဘက်၌ကြပါသည်ဟုလျှောက်ပြန်ကြ၏မောရှေကလည်းတို့ဖြစ်၍သင်တို့သည်သာရဘုရားရှေ့တော်၌လက်နှင့်ကင်လျက်စစ်တိုက်တော်လင်၎င်းသာရဘုရားသည်ရန်သူတို့ကို ရှေ့တော်မှနှင်ထုတ်၍ထိုပြည်ကိုအောင်တော်မမူမီတိုင်အောင် သင်တို့ရှိသည်မြသည်လက်နှင့်ကင်လျက်သာရဘုရားရှေ့တော်၌ ယော်ဒန်မြစ်တစ်ဖက်သို့ကူးသွားလျင်၎င်းထိုနောက်မှသာရဖျားရှိဣဒရေလအမျိုးသားရှိ၌အပြစ်ကင်းလွတ်လျက်ဤပြည်သို့ပြန်လာ၍သာရဖျားအခွင့်နှင့်အမွေခံရကြမည်အငယ်23မှ33ထိုသို့မပြုလျင်မူကားတင်တို့သည်သာရဖျားကို ပြမှားခြင်းရှိသည့်အတိုင်းထိုအပြစ်သည်တင်တို့ကိုလိုက်၍မှီလိမ့်မည်သူငယ်များအဖို့မျိုးတို့ကို၎င်း တိုးများဖို့တိုးကြံတို့ကို၎င်းတည်လုပ်ကြလော့ယခုပြောသမျှအတိုင်းပြုကြလော့ဟုဆိုလျင်ဂတ်အမျိုးသားနှင့်ရုဘင်အမျိုးသားတို့ကကိုရောကျွန်တို့သည် သခင်မိန်တော်မူသည့်အတိုင်းပြုပါမည်ကျွန်တော်တို့မယားသားသူငယ်များနှင့်တိုးနွားအလုံးစုံတို့သည်ဤအရက်ဂိလမျိုးတို့၌နေရစ်ရပါမည်ကိုရောကျွန်အပေါင်းတို့မူကားသခင်မိန်တော်မူသည့်အတိုင်းလက်နှင့်ကင်လျက် ထာဝရဘုရားရှေ့တော်၌စစ်တိုက်ခြင်းငှာကူးသွားပါမည်ဟုလျှောက်ထားကြ၏ထိုအမှုကြောင့်မောရှေသည်ယေပရောဟိတ်အေလာဇာနုံဤသားယောရှုအစရှိသောဣသရေလအမျိုးသားအဆွေအမျိုးတကြီးများတို့ကိုခေါ်၍ဂတ်အမျိုးသားနှင့်ရုဘင်အမျိုးသားတို့သည်စစ်တိုက်ခြင်းငှာအတီးတီးလက်နှင့်ကင်လျက်ဒါဝရဖျားရှေ့တော်၌တင်တို့နှင့်အတူယော်ဒန်မြစ်တစ်ဖက်သို့ကူးသွား၍ သင်တို့သည်ထိုပြည်ကိုအောင်ပြီးလျှင်၊ထိုအမျိုးသားတို့အားဂိလဒ်ပြည်ကိုအပိုင်ပေးရကြမည်။သို့မဟုတ်သူတို့သည်လက်နက်ကိုင်လျက်သင်တို့နှင့်အတူမကူးမသွားလျှင်၊ခါနာန်ပြည်၌သင်တို့တွင် ကိုယ်ပိုင်ရာမြေကို ခံယူရကြမည်ဟုမှာထားလေ၏။ဂဒ်အမျိုးသားနှင့်ရုဗင်အမျိုးသားတို့ကလည်း၊ထာဝရဘုရားသည်ကိုယ်တော်ကျွန်တို့အားမိန့်တော်မူသည်အတိုင်းကျွန်တော်တို့သည်ပြုကြပါမည် ယော်ဒန်မြစ်အရှေ့ဘက်၌အမွေခံရပါမည်အကြောင်းကျွန်တော်တို့သည်လက်နှင့်ကင်လျက်ဒါဝရဖျားရှေ့တော်၌ခန္ဓာပြည်သို့ကူးသွားပါမည်ဟုပြန်လျှောက်ကြ၏ထိုအခါမောရှိသည်အာမောရိရှင်ဘရင်ရှိဟုန်ဤနိုင်ငံဆိုင်သမျှဘာရှန်ရှင်ဘရင်ဩဂတ်ဤနိုင်ငံဆိုင်သမျှသောနေမီမြို့ရွာတို့ကိုဂပ်အမျိုးသားရုဘင်အမျိုးသားယောသတ်ဤသားမနာရှေမှဆင်းသက်သော မနာရှေအမျိုးသားတဝက်၌အပ်ပေးလေ၏အငယ်34မှ42ဂတ်အမျိုးသားတို့သည်ဒီဘုံအာတယုတ်အာယောအာတယုတ်ရှောဖန်ယာဇာယုမေဟတ်ဘဲနိမယာဘေတယံမြို့များကို၎င်းတိုးချံများကို၎င်းတီလောက်ကြ၏ရုဘင်အမျိုးသားတို့သည်ဟေရှဘုံအေလာလေ ကိယယသိန်နေဘောဗာလမောနရှိဗမာမြို့များကိုအတစ်သောအမည်ဖြင့်သမုတ်၍တည်ကြ၏မနာရှေမဆင်းသက်သောမာခိရအမျိုးသားတို့သည်ဂိလတ်မြို့သို့တွား၍သိမ့်ယူပြီးလင်အရင်မြို့သားအာမောရိလူတို့ကိုနှင်ထုတ်ကြ၏မောရှေသည်ဂိလတ်မြို့ကိုမနာရှေ၏သားမာခိရအမျိုးသားတို့အားပေး၍ သူတို့သည်နေကြ၏မနာရှေအမျိုးသားယာဣရသည်လည်းတွား၍ဂိလရွာများကိုသိမ်းယူပြီးမှဟာဝုတ်ယာဣရအမည်ဖြင့်သမုတ်လေ၏နောဘသည်လည်းတွား၍ကေနတ်မြို့ရွာတို့ကိုသိမ်းယူပြီးမှမိမိအမည်ဖြင့်နောဘမြို့ဟုသမုတ်လေ၏